အကျေပြတ်ရေကလည်းစားဘုဒ္ဓရာပြမှားရအောင်လို့ဟောရတတော်ကြာတော့ဗုဒ္ဓကအစိပ်ပိုင်းနဲ့အများကြီးအများကြီးရှိတဲ့ဉာဏ်နဲ့ဖြစ်ပုံရိစ္ဆသမုပ္ပရိစ္ဆသမုပ္ပမှာအကျိုးတရား7ခုနဲ့စပြီးတော့ဉာဏ်၄ပါး၄ပါး40နဲ့၄ပါးရှိတယ်ဒါလေးဝေဝါမိပြဆိုတာရိစ္ဆသမုပ္ပကတော့ရတဲ့ပုဂ္ဂိုလ်တွေတော့လွယ်ပါရဲ့မရတဲ့ပုဂ္ဂိုလ်တော့ပြီးတယ်မဖြစ်တယ်မတယ်မတယ်မလို့ အဝိဇ္ဇာကြောင့်သင်္ခါရဆိုတဲ့ခုသင်္ခါရကြောင့်ဝိညာဉ်ဝိညာဉ်ကြောင့်နာယုနာယုကြောင့်သလာယရဏသလာယကြောင့်ဖသဖသကြောင့်ဝေဒနာဝေဒနာကြောင့်တဏှာတဏှာကြောင့်ဥပါဒာဥပါဒာကြောင့်ဘဝဘဝကြောင့်ဇာတိဇာတိကြောင့်ဇာမရဏတဲ့အောင်အလုံး7မျိုးရှိတဲ့အကြောင်းကြောင့်ဒီအကျိုးတရား7မျိုးအဲဒီ7မျိုးနဲ့စပြီးတော့အဲဒီအကျိုးတရား ရဲ့အကြောင်းတရားရဲ့ဒီရနှစ်ခုအဲဒီဆင်းရဲကျိုးတရားတွေချုပ်ငင်းရနိရောဓကတစ်ခုနိရောဓကိုရောက်စေတဲ့မညာမက္ကတစ်ခု အလုံး၄ခုအဲဒီ၄မျိုးကိုမြတ်စွာဘုရားသိတော်မူလို့ပြင်းတိရိဟာသိလို့ဗုဒ္ဓမိတော်မူတဲ့အကြောင်းမမသားဖို့ရပါပဲအလုံး၁၇မျိုးက အကျိုးနဲ့အကြောင်းလေးနှစ်ခုအဲនិရောဓကတစ်ခုအဲဒီအကျိုးအကျိုးအကျိုးကြောင့်နေကင်းတာនិရောဓတစ်ခုនិရောဓကိုရောက်တဲ့မဉ္ဇဏ်ကတစ်မက္ကတစ်ခုအလုံး၄ခု၄ခုကို၄ခု၁၁ခု၁၁ခုနဲ့နှောက်လိုက်တော့၁၁ဌာနဆိုတော့44ပါးရှိပါတယ်အဲဒါလေးအာယုပြုပြုရှင်တဲ့ပုဂ္ဂိုလ်ပြုအောင်လည်းဒီမှာအစီအစဉ်နဲ့ပြထားပါတယ် ဉာဏ်မရဏဟူသောဒုက္ခ၌ပြီးသောဉာဏ်အဲဒီသဘောပါမှာနောက်ဆုံးဇာမရဏဘဝပစ္စယဇာတိဇာတိပစ္စယဇာမရဏဇာတိကြောင့်ဘဝအသိဖြစ်လာခြင်းကြောင့်ဇရာမရဏဖြစ်ရသည်ဘဝရင်းဘဝရင်းအိုရသေရဇရာကအိုရမရဏသေရအိုရင်းသေခြင်းတွေဘဝရင်းဘဝရင်းဖြစ်နေကြတယ်ဘာကြောင့်ဖြစ်ရလဲဆိုဇာတိဘဝဖြစ်လာလို့ ဘဝသည်ဖြစ်မှာတော့ဖြစ်တဲ့ဘဝမှာမဝမနာမသိမရှိဘူးကံကောင်းလို့ဤဘဝချမ်းသာနေတယ်ဆိုရင်လည်းလို့ဒီနေ့အရှင်ကြအိုရသေးရတာပဲလူဘဝတာမဟုတ်ဘူးနတ်ဘဝလည်းနတ်တွေလည်းအတတန်းရှိတဲ့ခါကျအိုပြီးတော့သေးရတာပဲနာတာမဟုတ်မြမာဓမ္မမြမာအမနာချမ်းသာပါလေမြမာစင်းကိုစင်းရဲ့ဆိုတာကိုစင်းစီစီမရှိဘူးအမနာချမ်းသာတဲ့ တတ္တဝါတွေပါသူတို့လည်းသက်တမ်းကုန်တဲ့ခါကျရင်သိရကြတာဘွာတိုင်းဘွာတိုင်းဥချင်းနာချင်းသိချင်းမကင်းကြဘူးဘယ်ကြမှာကင်းတော့ဆိုတော့ဆင်းရဲကင်းတဲ့နိဗ္ဗာန်ရောက်မှာကင်းတာအဲနိဗ္ဗာန်ရောက်အောင်လို့တရားတွေအားထုတ်ကြအဲဒီထဲမှာနောက်ဆုံးဖြစ်တဲ့ဆင်းရဲကဇာမရဏဇာမရဏကဒုက္ခပဲဇာမရဏဇာမရဏဟူသောဒုက္ခ၌ဒီသောဉာဏ် အဲဒီညာကတခုဇာမရဏဆိုဒုက္ခလည်းမြတ်စွာဘုရားသိတယ်ဘဝတိုင်းဘဝတိုင်းဥရတိရဆင်းရဲတွေရှိနေတယ်ဆိုသိရဇာမရဏဖြစ်ကြောင်းဇာတိဟူသောဒုက္ခသမုဒယနဲ့ဒီကောင်းညာဇာမရဏဘာကြောင့်ဖြစ်တော့ဆိုဇာတိကြောင့်ဖြစ်တာတဲ့ဘဝအဖြစ်ဖြစ်ပေါ်လာဘဝအဖြစ်ဖြစ်လာတဲ့အတွက်အဲဒီဖြစ်ရဘဝမှာတဏ္ဍကုန်တော့အိုပြီးတော့ အဲဒီမှာအိုခြင်းပေခြင်းတွေဖြစ်ရတာကိုဇာမရဏဇာမရဏဇာမရဏအဲဒီဇာမရဏဇာမရဏကဒုက္ခပဲဇာမရဏဖြစ်ကြောင်းဇာတိဇာတိကဇာမရဏကြောင့်ဖြစ်တာအဲဇာတိကြောင့်ဇာမရဏဖြစ်ဇာမရဏကဇာတိဘွားသည်ဖြစ်လာလို့အဲတော့ဇာမရဏဖြစ်ကြောင်းဇာတိဟူသောဒုက္ခသမုယဒုက္ခဖြစ်ကြောင်းတရား အဲ့ဒါကိုမြတ်စွာဘုရားပြီးတယ်။ယာမရဏဆင်းရဲကိုလည်းပြီးတယ်။ယာမရဏဆင်းရဲဖြစ်ကြောင်းဇာတိကိုလည်းဇာတိဒုက္ခသမုဒယဆင်းရဲဖြစ်ကြောင်းတရားကိုလည်းပြီးတယ်အဲ့ဒါနဲ့ခုနောက်ပုဒ်တွေလည်းဒီလိုကြီးတယ်ပါပဲ။အလိတ်တဲ့အတိုင်းနေရာကြောင့်အလိုမရှိတဲ့ခါတော့ကြောက်နေခါခါသိရခါတော့မဟုတ်ဘူး။အဲယာမရဏဆင်းရဲပြီးတဲ့ညယာမရဏဆင်းရဲဖြစ်ကြောင်းဇာတိက ဒုက္ခသမုဒယဆင်းရဲဖြစ်ကြောင်းတရားပဲအဲဒါသိတဲ့ညာတစ်ခုနှစ်ခုဇာမရဏဤချုပ်ရဖြစ်တဲ့និရောဓဆိုနိဗ္ဗာန်ပဲဇာမရဏချုပ်တာនិရောဓနိဗ္ဗာန်ကြမှာပဲချုပ်တာလူဘဝမှာလည်းပဲဝေယနာတေယနဘဝမှာလည်းဝါနာတေယပြမလောကမှာလည်းဝါနာတေယဒီဆင်းရဲရမကင်းမှုနိဗ္ဗာန်ရောက်မှအဲဒီនិရောဓ အဲဒီနိရောဓကိုလည်းမြတ်စွာဘုရားသိတော်မူသည်ပြီးတော့ဇာမရဏချုပ်ချင်းနိရောဓနိရောဓနိဗ္ဗာန်အဲနိရောဓနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တာရောက်ကြောင်းရောက်စေရတဲ့တရားအဲဒါမဂ္ဂညာမဂ္ဂမညာမို့လားမဲနိုင်ပြီးတော့ညာမဂ္ဂကမှနိဗ္ဗာန်အောင်ပြုပြီးတော့ဖြစ်ရအဲဒါ၄ခုဇာမရဏနဲ့စပ်ပြီးတကယ်၄ခု ဒုက္ခရဲ့သမုဒိယရဲ့និရောဓရဲ့မေဃရဲ့ဒီလေးခုပါပဲအဲဒီပရိစ္ဆေသမုပ္ပါအကြောင်းအကျိုးလေးအကျိုးလေးတွေပေါ့အကျိုးလေးဆက်တစ်ခုရှိတယ်တစ်ခုတစ်ခုမှာတစ်ခုတစ်ခုမှာဒုက္ခရဲ့သမုဒိယရဲ့និရောဓရဲ့မေဃရဲ့လေးခုပဲဒုက္ခဆိုတာကတော့အဲဒီဇာမရဏစတဲ့ပရိစ္ဆေသမုပ္ပါတရားအကျိုးတရားကျိုးတရားတိုင်းကျိုးတရားတိုင်းဒီကတော့ ဒုက္ခပါပဲလို့အဲဒီကျိုးတရားဖြစ်ခြင်းအကြောင်းကဇာတိစသည်ရှင်နာအကြောင်းလေးတွေကတော့သူကဒုက္ခသမုဒိယအစင်းဖြစ်ကြောင်းဒုက္ခရဲ့သမုဒိယနိဗ္ဗာန်ကနိရောဓအဲဒီယာမရဏငြိမ်းရာဖြစ်တဲ့သဘောတရားနိဗ္ဗာန်ပဲသူကနိရောဓအဲဒီနိဗ္ဗာန်ရောက်စေရတယ်ဆိုတာကအရိယာမေမေဃသစ္စာပါပဲအဲဒီ ဒုက္ခသစ္စာသမုဒယသစ္စာညောရသစ္စာမေရသစ္စာလို့လေးခုဒီထဲမှာထူးတာလေးတစ်ခုကတော့သမုဒယဆိုတာကသစ္စာလေးပါးပြတဲ့ဉာဏ်တော့တဏှာကိုသမုဒယဒီမှာတဏှာရဲ့မဟုတ်ပါဘူးပရိစ္ဆေသမုပ္ပါဆင်အကြောင်းတရားတွေကိုပဲယူရသိဉာဏ်တွေကအကုန်လုံးအတူတူပါပဲအဲဒါဝိဇ္ဇာဘာစပြီးတော့တွေ့လို့ရှိရင်ပို့ပြီးတော့မှတ်လို့လွယ်ပါတယ် ဝိဇ္ဇာပစ္စယသင်္ခါရဝိဇ္ဇာကြောင့်သင်္ခါရဖြစ်ပြီးသင်္ခါရဆိုတာအဲဒါဒုက္ခပဲသင်္ခါရဖြစ်ကြောင်းကအဝိဇ္ဇာကသူကသမုဒိယပဲအဲဒီဇာတိဒုက္ခငြိမ်းတာကနိရောဓနိဗ္ဗာန်ပဲနိဗ္ဗာန်ရောက်ကြောင်းတရားကတော့အရိယာမေမေတ္တာသစ္စာတရားအဲဒီလို၄ပါးကိုအဲဒီလို၄ပါးလုံးကို 17ခုမှ၄ပါးလုံးဘုံလုံးမြတ်စွာဘုရားပြီးပြီးသားပဲအဲလိုပြီးတော့ဗုဒ္ဓမြည်တော်မူသည်အပညာဒုက္ခ17မျိုးနဲ့စပြီးတော့သစ္စာ၄ပါးတရားကိုပြီးတော်မူသောမြတ်စွာဘုရားပဲအဲဒီလိုဆိုလိုပါရဲ့အဲဒါဖော်ဖို့ရတော့ပရိစ္ဆသမုပ္ပါ17မျိုးနားလည်မှဒါမှဖော်ရရမှာ ဒီမှာလည်းစာတွေမရှိရအောင်လို့ပြာလာပြာလာနှုတ်ထားတဲ့လေကောင်ဇာတိကနေပြီးနောက်ပိုင်းမပြတော့အဲဇာတိဆိုတာဘဝတိုင်းဘဝတိုင်းဇာတိဘဝသိဖြစ်တာလဲဆင်းရဲပဲအဲဇာတိအကြောင်းကဘာလို့ဆိုလို့ရှိရင်ဖြင့်ဘဝပစ္စယဇာတိကာမဘဝကာမဘဝအကြောင်းတရားကြောင့်ဇာတိဖြစ်တာအဲဒီဇာတိဆင်းရဲငြိမ်းရာကនិရောဓနိဗ္ဗာန် ။ဉာဏ်လေးပါးရောက်စီတာသာကတော့မေဃသစ္စာအရိယမေမေတရားဒါလေးနှစ်ခုကတော့အတူတူပါပဲ။ညောရနဲ့မေဃကတော့အကုန်လုံးအတူတူပဲ။အဲဒီဒုက္ခနဲ့သမှုရနှစ်ခုကတော့ရိစ္ဆာသမုပ္ပါမှာ7မျိုးရှိတာတွေကအကျိုးတရားနဲ့အကြောင်းတရားတွေနှစ်ခုနှစ်ခုအကျိုးတရားကဒုက္ခအကြောင်းတရားကသမှုရအဲဒီလိုပိုင်းခြားပြီးထားပါတယ်။ အဲဒီတိုင်းမှာတော့ပြာလာထိုးထားတယ်နားလဲအောင်မှတ်ဖို့ရတာတော့ပြိဿသမုပ္ပါအစဉ်တိုင်းမှတ်နိုင်ရင်ပိုကောင်းလာပါလိမ့်ဒီတရားဟောတရားမှာဖော်ပြတာကတော့အဆုံးမှနေပြီးပြတာပဲမိစ္ဆာသမုပ္ပါနောက်ဆုံးဇာမရဏကနေပြီးအကျိုးတရားဇာမရဏရဲ့အကြောင်းကဇာတိအဲဒီဇာမရဏငြိမ်းတာကနိဗ္ဗာန်နိရောဓနိဗ္ဗာန်နိရောဓကိုမျက်မှောက် ပြုသိပြီးတော့နေရရောက်စီတဲ့ဥစ္စာကမဲကအဲဒီသစ္စာလေးပါးတရားမြတ်စွာဘုရားသိတယ်ဒါနောက်ဆုံးအဲဒီကနေပြီးရှေ့တိုးလာတော့ဇာမဇာမရဏရဲ့အကြောင်းဇာတိကိုဇာတိကိုဒုက္ခဖြစ်နေတဲ့ခါပြဇာတိဘဝသည်ဖြစ်တာကလည်းဆင်းရဲပဲသူကဘာကြောင့်ဖြစ်ရတယ်လဲဆိုတော့ ဘဝပစ္စယဇာတိကိုပြီးတော့ဘဝဆိုတာကာမဘဝကာမဘဝဖြစ်ခြင်းကြောင့်ကံကြောင့်ဘဝဖြစ်လာတာတဲ့အဲဒီတော့ဘဝငြင်းတာကនិရောဓနိဗ္ဗာန်ပဲនិရောဓနိဗ္ဗာန်ကိုရောက်ရှိတတ်တဲ့ဥစ္စာမေတ္တာသစ္စာအရိယာမညာမဲအဲဒါကလေးခုပါပဲအဲဒီမြောက်ခင်တကားဇာတိအကြောင်းဖြစ်တဲ့ကာမဘဝဘဝကို ဒုက္ခအဖြစ်နဲ့ပြထားပြီးတော့ဘဝဘာကြောင့်ဖြစ်ရတယ်လဲဆိုဥပါဒဏ်ကြောင့်ဖြစ်ပြီးအဲဘဝဆင်းရဲငြိမ်းတာကនិရောဓនិရောဓကိုအာရုံပြုပြီးသာမေဃကနိဗ္ဗာန်ရောက်ခြင်းအကြောင်းအဲဒါလေးခုပြီးသွားတယ်။ဒါပြီးတော့ဥပါဒံဥပါဒံကိုဆင်းရဲဖြစ်ဥပါဒံဟာဆင်းရဲပဲဥပါဒံဘာကြောင့်ဖြစ်ရတယ်လဲဆိုတဏှာကြောင့်ဖြစ်ရသည်ဥပါဒံငြိမ်းတာនិရောဓ ညောတာကိုမျက်မှောက်ပြုသိတဲ့မေတ္တာအဲဒါကတော့ဒူတူပါပဲညောတာနဲ့မေတ္တာကတော့ဘုတိုင်းဘုတိုင်းဒူတူပါနှစ်ခုပါအဲဒါပြီးသွားတာတဏှာကိုဒုက္ခအဖြစ်နဲ့တခါတဏှာတဏှာတဏှာတဏှာဆင်းရဲဖြစ်ခြင်းအကြောင်းကဒီဝေဒနာပဲဖသပစ္စယဝေဒနာကိုဝေဒနာပစ္စယတဏှာ အဲဝေဒနာအထူးအရင်ဒုက္ခဝေဒနာမှီပြုပြီးဝေဒနာဖြစ်တာဒုက္ခဝေဒနာမို့လို့ဒုက္ခဝေဒနာတွေဖြစ်ရင်လည်းဒုက္ခကိုညှော်လင့်ပြီးတော့ဖြစ်တာဥပေက္ခဖြစ်ရင်လည်းဒုက္ခကိုညှော်လင့်ပြီးတော့ဖြစ်တာဒါကြောင့်ဝေဒနာမှီပြီးကြတာအဲဒီတဏှာတွေဖြစ်တဲ့တဏှာတို့ကဆင်းရဲတဏှာငြိမ်းတာကនិရောဓနိဗ္ဗာန်ငြိမ်းတဲ့နိဗ္ဗာန်မြတ်မပြုသီးတာမဲ့နိဗ္ဗာန်ရောက်ခြင်းအကြောင်းပဲတဲ့၄မျိုး အဲပြီးတော့တဏှာရဲ့ရှေ့ကအကြောင်းကသူကဖာရတိယဝေဒနာဝေဒနာပိစ္ဆာဒနာဝေဒနာပဲအဲဝေဒနာကဒုက္ခပဲဆင်းရဲပဲဝေဒနာဘာကြောင့်ဖြစ်ရတယ်လဲဆိုဖာသပိစ္ဆာဖာသဖြစ်အာယုန်နဲ့တွေ့လို့အာယုန်နဲ့တွေ့တဲ့ကြောင့်ဝေဒနာခံစားမှုဖြစ်လာတာကောင်းသောခံစားမှုမကောင်းသောခံစားမှုအလဲလားခံစားမှုဖြစ်တယ် အဲဒါဒုက္ခပဲအဲဒါငိမ့်တာနိဗ္ဗာန်နိဗ္ဗာန်ရောက်ပြီးတာမဲကတခါပြီးတော့ဖာသာပစ္စယဆိုဖာသာအာယုန်နဲ့တွေ့ထိတယ်ဆိုရင်ဒုက္ခဆင်းရဲပဲအဲဒီဖာသာဖြစ်ခြင်းအကြောင်းကဘာလဲဆိုရင်ဖာသာဖြစ်ခြင်းအကြောင်းကရှင်နာဟာဒီပြိဿသမုပ္ပါဒ်နဲ့ဆိုကြည့်မှဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသာလယရဏသာလယရဏပစ္စယဖာသောစေသာလယရဏ အာရဏ6ပါးကြောင့်ဖသဖြစ်လာတာအဲဒီဖသကဆင်းရဲဖသဆင်းရဲခြင်းနာနိရောဓနိရောဓအာဟုရမေကအဲပါလာရဏအာရဏ6ပါးဆိုတာကဆင်းရဲပဲသူရှင်းတာအဲဒီအာရဏ6ပါးဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်အဲနာမည်နာမနာမဝေဖြစ်ပါလာရဏနာယုတ်ကြောင့်ဖြစ်တာနာယုတ်ရှိလို့အဲသာရယရဏငြိမ့်တော်နိဗ္ဗာန်နိဗ္ဗာန်အာဟုဖြစ်တာကမဲ့ ဝိဇ္ဇပိသင်္ခါရပစ္စယဝိညာဝိညာဏပစ္စယနာမရူပဝိညာဉ်ကြောင့်နာယောဖြစ်ပြီးနာယောကဆင်းရဲပဲနာယောကဘာကြောင့်ဖြစ်ရတော့ဆိုရင်ဝိညာဉ်ကြောင့်ဖြစ်ရတာစိတ်ရှိလို့စိတ်ကလေးရှိတဲ့အတွက်ဖြစ်လာအဲဒီဝိညာဉ်ဆင်းရဲခြင်းတာနိဗ္ဗာန်နိဗ္ဗာန်အာရုံပြုဖြစ်တာမဲ့နောက်ပြီးတော့သင်္ခါရပစ္စယဝိညာဏကိုသင်္ခါရ သင်္ခါရဆိုတဲ့အကြောင်းကြောင့်အဲဒီဘဝအသစ်မှာဝိညာဉ်စိတ်ဝိညာဉ်ဒိဋ္ဌိဝိညာဉ်ဖြစ်လာတယ်အဲဒီဝိညာဉ်ကဆင်းရဲပဲအဲဒီဆင်းရဲခြင်းဟာနိဗ္ဗာန်ပဲသင်္ခါရဆိုတာကတော့ကုသိုလ်အကုသိုလ်သင်္ခါရတွေအဲဒါတွေလည်းဆင်းရဲပဲအဲဒါတွေဘာကြောင့်ဖြစ်တော့ဆိုအဲဝိဇ္ဇာပစ္စယသင်္ခါရပဲအဝိဇ္ဇာရှိလို့သင်္ခါရတွေဖြစ်လာတာအဝိဇ္ဇာဆိုတာ မောဟအဝိဇ္ဇာဆိုတဲ့တရားရှိတယ်တဲ့ဒီလိုဖြစ်နေတာအဲဒီသင်္ခါရဒုက္ခသင်္ခါရငြိမ်းတာကនិရောဓနိဗ္ဗာန်ပဲအဲဒါအာရုံဖြစ်တာကမဲ့နိဗ္ဗာန်ရောက်ကြောင်းတရားပဲအဲဒီလိုအဝိဇ္ဇာပစ္စယသင်္ခါရကစပြီးတော့သင်္ခါရကစပြီးတော့နောက်ဆုံးဇာမရဏတရား17မျိုးရှိတယ်အဲဒါပြစ္ဆသမုပ္ပါဒ် ရတဲ့ပုဂ္ဂိုလ်တော့ရည်လွယ်ပါတယ်မရတဲ့ပုဂ္ဂိုလ်တော့နည်းနည်းမလွယ်ဘူးစာစာတဲ့ရှားလို့ရှိရင်လည်းရရပါတယ်အဲဒီ7မျိုးဒုက္ခ7မျိုးမိပြီးတဲ့ကလာဖြစ်တဲ့အပညာတွေအားလုံးတဘာတဘာမှာအပညာတွေ၄မျိုး၄မျိုးဖြစ်တော့44ပါးပဲအဲဒါကိုအဲဒါကိုအာရုံပြုပြီးတော့ ဘုရားမြည်တော်မူတဲ့ဘုရားမြည်မြတ်စွာဘုရားကိုအယူသည်ပြုတယ်လို့ဆိုလို့ရှိရင်ကောင်းပါလေလားဒီရင်ရှိတဲ့အတိုင်းဆိုရမယ်ဆိုရင်တော့တိတ်တော့မရှိပါဘူးပြရလားထိုးတော့လို့သိမရှိဘူးနောက်ဆုံးကြမှာအာရုံပြုပြီးတော့ဆိုရပြီးတော့ဒါလေးအရှိကြီးလိုက်ဆိုလို့နေရာမကြောက်ဇာမရဏဝုသောဒုက္ခနဲ့ဒီသောညာပဲပဲဆုံးမှာပါလေရရှိတဲ့အတိုင်းခက်တယ်မခက်ပါဘူးဇာမရဏဟုသော ဒုက္ခ၌ပြီးသောဉာဏ်အဲပရိသသမုပ္ပါစင်တိုင်းမှာဘဝပြီးဆရာဇာတိဇာတိဖြစ်ဇာမရဏဆိုတာဒုက္ခပဲအဲ့ဒါပြီးတဲ့ဉာဏ်ကတခုဇာမရဏဖြစ်ကြောင်းဇာတိဟူသောဒုက္ခသမုဒယ၌ပြီးသောဉာဏ်အဲဇာမရဏ၏အကြောင်းကဇာတိပဲဇာတိဖြစ်ဆရာဇာမရဏကို အဲဒါဒုက္ခသမုဒယခေါ်တယ်ဒုက္ခသမုဒယဒုက္ခပြခြင်းတရားပေါ့အဲဒီသောညာဒုက္ခနဲ့ဒီသောညာကတခုဒုက္ခသမုဒယနဲ့ဒီသောညာကတခုယာမရဏဤချုပ်ခြင်းဟူသောနိရောဓ၌ဒီသောညာအဲယာမရဏဆိုဒုက္ခဆင်းရဲအဲဒီဒုက္ခဆင်းရဲချုပ်တာနိရောဓဆိုနိဗ္ဗာန်ပါလေအဲနိဗ္ဗာန်ကိုသိတဲ့ညာ မျောတာကိုသိရောဉာဏ်ယာမရဏဤချုပ်ခြင်းမျောတာသောရောက်ကြောင်းဖြစ်သောမက္ခ၌သိသောဉာဏ်ယာမရဏဤချုပ်ခြင်းဆိုတာမျောတာခုနနိဗ္ဗာန်ပဲအဲနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့မက္ခနိဗ္ဗာန်ရောက်ကြောင်းမှာပါလို့ဆိုမဲ့ပဲမဲ့လေးပါး အဲဒီမဲ့မဲ့ဒီတော့ညာမလို့ဒုက္ခသစ္စာတစ်ခုတစ်ခုကိုဒုက္ခရဲ့အကြောင်းကပရိစ္ဆေသမုပ္ပါဒံပါတဲ့အတိုင်းဇာတိပိစ္ဆာဇာမရဏဇာတိကြောင်းဇာတိကအကြောင်းပဲဒီလိုပြအဲမျိုးကနိဗ္ဗာန်ဆိုတာကတော့ဒီနေ့အားလုံးမြတ်စွာဘုရားတို့ညောပြုထားတဲ့နိဗ္ဗာန်ပါပဲအဲနိဗ္ဗာန်ကိုသိနိဗ္ဗာန်ကို ရောက်တဲ့မက်ကလည်းတစ်ခုအဲဒီ ၄ပါးဒုက္ခရဲ့သမုဒိယရဲ့ညောရဲ့မေဃရဲ့၄ပါးကိုသိသောဉာဏ်၄ပါးလို့ဒါဇာမရဏနောက်တော့ဇာတိစသည်တွေဇာတိစသည်ဘွားပြစာဇာတိကိုဇာတိကိုဒုက္ခဆိုပြီးတော့ဇာတိဟူသောဒုက္ခနဲ့ဒီသောဉာဏ်ဆိုပြရလာထိုးတာနောက်ဆက်ပြောလို့ရှိရင်ရှိရလို့ပဲဘဝဟူသော ဇာတိဖြစ်ကြောင်းဒုက္ခသမုဒယနဲ့ဒီတော့ညာဒီလိုစသည်ဖြင့်ရှိကနေ့တိုင်းလည်းဒီလိုခေါ်ရမှာပြီးတော့ဇာတိချုပ်ရာနိရောဓနိဗ္ဗာန်ဇာတိချုပ်ရာနိရောဓရောက်ချမ်းဖြစ်တဲ့မဲကသိတဲ့ဉာဏ်အဲဒါကတစ်ခုနဲ့ဆိုလေးခုအဲဇာတိပြီးတော့ဘဝပေါ့ဘဝပြီးတော့ ဥပါဒံဥပါဒံပြီးတော့ဒီတဏှာတဏှာပြီးတော့တဏှာရှိတဏှာရဲ့အကြောင်းဖြစ်တဲ့ဝေဒနာဝေဒနာရဲ့အကြောင်းဖြစ်တဲ့သာကဖာသာရဲ့အကြောင်းဖြစ်တဲ့နာမိုက်ပဲသလာယရဏသလာယရဏရဲ့အကြောင်းဖြစ်တဲ့နာယုနာယုရဲ့အကြောင်းဖြစ်တဲ့ပရိသေဝိညာဉ်ဟောပရိသေဝိညာဉ်အဲပရိသေဝိညာဉ်ရဲ့အကြောင်းဖြစ်တဲ့သင်္ခါရအဲ့ဒီကြောင့် သင်္ခါရဇာတိတဲ့ဟောခေါ်ရမှာပါဗျာသင်္ခါရကိုဗျာခေါ်ထားတယ်သင်္ခါရတို့ဟူသောဒုက္ခနဲ့ပြီးသောဉာဏ်ဝိဇ္ဇာပစ္စယသင်္ခါရဝိဇ္ဇာကြောင့်သင်္ခါရတွေဖြစ်တယ်ဆိုတာအကုသိုလ်တွေကုသိုလ်တွေအကုသိုလ်တွေသင်္ခါရတွေအဲသင်္ခါရတို့သင်္ခါရတို့ဟူသောဒုက္ခနဲ့ပြီးသောဉာဏ်ကဒုက္ခကိုပြီးသင်္ခါရဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရတွေပြီးတယ်ဒုက္ခပြီးတယ် သင်္ခါရတို့ဤဖြစ်ကြောင်းဝိဇ္ဇာဟုသောဒုက္ခသမုဒယ၌တည်သောဉာဏ်အဲသင်္ခါရတွေဘာကြောင့်ဖြစ်တုံးဆိုဝိဇ္ဇာတိစ္ဆသင်္ခါရကိုဝိဇ္ဇာရှိနေလို့ကုသိုလ်အကုသိုလ်တွေဖြစ်တာဒုက္ခသမုဒယအဲဒီဒုက္ခသမုဒယပဲတဲ့အဲဒီဝိဇ္ဇာကသင်္ခါရတွေချုပ်ချင်းဟုသော နိရောဓ၌သိသောဉာဏ်သင်္ခါရရဲ့ချုပ်ကစားနိဗ္ဗာန်နိရောဓကဒါတော့အတူတူပါခေါ်ရင်ထူအောင်သင်္ခါရရဲ့ချုပ်ခြင်းနိရောဓသို့ရောက်ကြောင်းဖြစ်သောမေဃ၌သိသောဉာဏ်သင်္ခါရနိရောဓသင်္ခါရချုပ်ဟာနိဗ္ဗာန်သိတဲ့မဉ္ဇဉ်အဲဒီမဉ္ဇဉ်ကိုသိတဲ့ဉာဏ် မြတ်စွာဘုရားမှာဉာဏ်၄မျိုးကိုဒုက္ခသိတဲ့ဉာဏ်သမုဒယသိတဲ့ဉာဏ်အဲဒုက္ခនិရောဓនិရောဓကိုသိတဲ့ဉာဏ်မေဃသိတဲ့ဉာဏ်ဒီ၄ခုရှိတာကိုဤသောအခြင်း44ပါးသောဉာဏ်တော်အဲဒိသသမုပ္ပါမှာ7မျိုးရှိတယ်အကျိုး7မျိုးအဝိဇ္ဇာပစ္စယသင်္ခါရစပြီးတော့ဝိဇ္ဇာကြောင့်သင်္ခါရနောက်ဆုံးကြတော့ ဇာတိပစ္စယဇာမရဏတဲ့အဲအကျိုးဆက်တစ်ခုရှိတယ်အကျိုးဆက်တစ်ခုမှာ အကြောင်းကလည်းပဲဒိဋ္ဌလုံးပေါ်တဲ့ပါတဲ့အကြောင်းတွေပါပဲအဝိဇ္ဇာအကြောင်းသင်္ခါရအဝိဇ္ဇာအကြောင်းနောက်ဆုံးဇာတိကြောင့်ဇာမရဏဇာတိကအကြောင်းအဲ့ဒါပါပဲသူအကြောင်းနဲ့သူကျိုးတွေရှင်းနေပါတယ်အဲ့ဒီ7မျိုးသောဒုက္ခတွေငြိမ်းတာကនិရောဓနိဗ္ဗာန်ပဲនិရောဓနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့ မက်ကမက်ကသစ္စာဒါမက်ကမက်ကမက်ကမက်ကရှိပါတရားအဲဒီမက်ကသစ္စာကိုသိတဲ့ဉာဏ်အဲဒါ44ပါးမှာသိတဲ့ဉာဏ်က4ပါးစီ4ပါးစီအဲ7ပါးလေ7ပါးမှာသိတဲ့ဉာဏ်က4ပါးစီဆိုတော့47လီ44ပေါ့44ပါးသောဉာဏ်နဲ့ပြည့်စုံလို့မြတ်စွာဘုရားမှာဗုဒ္ဓ ရှိသင့်ပြီးတဲ့တရားတွေကိုသိတော်မူတဲ့ဘုရားပဲဆိုတဲ့ဘွဲ့မီကိုရသွားတယ်အဲ့ဒါပါပဲဤသို့အားဖြင့်44ပါတော်ညာတော်တို့နှင့်ပြည့်စုံ၍ဘုဒ္ဓမြည်တော်မူသောမြတ်စွာဘုရားကိုတည်တော်သည်ယောဂီများတို့ လက်အုံမိုး၍ရှိခိုးပါ၏မြတ်စွာဘုရားအဲနောက်ပြီးတော့ဒီသမောနဲ့စပြီးတပိုင်းတစ်ပိုင်းမှာ9ခု9ခု99ပါးဝေဘာနဲ့လည်းရေးတာတော်ပါပြီအချိန်တိတ်ကြာနေတယ်တော်တော့ပါရစေနောက်တစ်ခါကျမှပြောအဲဒီတော့ဒီလာလည်းရိုးသည်ဆောက်တည်ကျင့်ပြီးတော့ မိစမ်းနေနေတဲ့တရားတော်ကုသိုလ်အားဖြင့်လည်းလှူဒါန်းတဲ့ကုသိုလ်တွေပွားတယ်ဒီလောက်ကုသိုလ်တွေထူးတွေကလည်းအခုဆောက်တည်ပြီးတော့ဒီနေ့လုံးဒီညလုံးပွားကြတာပေါ့လေတချို့ကလည်းရက်ပေါင်းများပါပဲအဲအဲ့ဒါတွေပွားပြီးတဲ့ကလာမြတ်စွာဘုရားလည်းအခုအာရုံပြုပြီးတော့ရှိခိုးရတဲ့ကုသိုလ်တွေပွားရတယ်အဲဒီကုသိုလ်တွေကြောင့်မိမိတို့လိုရှိရသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။